ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌28ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်နာဂီတံတိတိလာမာရပံနာဂီတံအပိနာထာမတာနိဗ္ဗာနံအဓိကန္တပံပါပဒုက္ခပမောသနာဒါတို့ဘုရားဟောတာလေ ပါပဒုက္ခပမောသနာဒုက္ခအာလုံးမှလွန်မြောက်စေတတ်သောဣတံနိဗ္ဗာန်ဤဖြစ်ပြမစာအငိမ့်တာတိဟုသောနိဗ္ဗာန်ကြီးကိုအပိနာဌာမတာအင်းအားမဖက်ပို့ပြည့်ပြအားထိုးယူညဖြင့်နာတိခန္ဓာပါမရောက်နိုင်မရနိုင်ဟုတ်ကလားမှန်ပါဗျာဟင်သူမနေရပြန်လေဘိုးဒီမပါပဲနဲ့လေ ဒါတော့အာထုတ်တာပေါ့ဟင်အဲ့ဒီအင်အားမဆွဲရင်တော့ဘောဖြစ်ဖြစ်နေပြီးသွားပဲလို့ဆိုလိုတယ်အဲ့ဒီဘောဖြစ်ဖြစ်နေတာမရောက်နိုင်ဘူးတဲ့ဟုတ်ကလားအဲ့တော့အင်အားတော့သုံးတယ်သုံးတယ်တဲ့ဒါကအပိနာထာမပါသုံးတဲ့အင်အားလေးကနည်းနည်းလေးမစုပ်ပပုသုံးလို့ရှိရင်လေနာအတိကန္တပါမရောက်နိုင်မရနိုင်ဟုတ်ကလားအင်အားမသုံးလည်းမရနိုင်ဘူးသုံးတော့လေအင်းဘယ်နဲ့တော့ ဟိုပါပေါ့ဟဲ့ဟင်တဝက်တစ်ပြက်ထင်တယ်ဟင်အလုံးရင်းနဲ့မဟုတ်ဘူးဒီလိုဆိုလည်းမရနိုင်ဘူးတဲ့ဟုတ်ကလားလားဘာဖြစ်လို့တော့ဆိုတော့တို့အနာမတက်ကတံ္ဍရာကအစွဲကြီးစွဲခဲ့တဲ့အစွဲကိုတို့ပယ်ရမှာစီဟုတ်ကလားဗျာဟိုအနာမတက်ကကမမြင်ဘူးပါဘူးဗျာခုနဲ့ပြောရင်ကိုမွေးကြတဲ့ကစွဲကြတဲ့စွဲထင်တယ်ဟင်အဲ့ဒါကြီးအခုမှပယ်ရမှာ ဟင်အဲ့တော့ဘောပြက်ပြက်ကလေးနဲ့ရမှာလားမရပါဘူးဗျာအားတော့သုံးပါတယ်မစိုးမပို့လေးနဲ့ကောမရပါဘူးဗျာဟင်ဖိတ်တဝက်စင်တဝက်နဲ့ကောမရပါဘူးဗျာအလုံးရင်းနဲ့မှရမယ်လို့ဆိုလို့တရားဟင်အဲ့ဒါဖရာကိုယ်တိုင်ပြောတာပါလားဟင်နာယီတံတတိလမာရပံနာယီတံအပိနာဓမ္မသာဆိုတာတတိလမာရပံဆိုပေါ်ပေါ်ကျော်ကျော်လောက်တာဆိုတာလေအပိနာဓမ္မသာ အားတော့တုံးတယ်နည်းနည်းလေးတင်ထောက်တုံးတာကိုပြောဟုတ်ကလားဗျာဟင်ဒီတော့လည်းရနိုင်ဘူးတဲ့ဘောင်းကသူ့ကိုဆွဲရနည်းနည်းမှာဟုတ်ဖဲနဲ့ဟုတ်ကလားဟိုအရေးကြီးတာတော့မကြိုက်တာကရေးမကြည့်ဘူးပေါ့လေမကြိုက်တာဆွဲတာသူရှိလားမကြိုက်တာပဲပြားကုန်လို့ဆွဲမှဆွဲတယ်နဲ့ဟုတ်ကလားအဲကြိုက်တာပါပြင်စဉ်းစားမှာကြိုက်တာကောတခါကြိုက်လို့သူ့လိုက်ပြီးတော့အာယုံခံစားလိုက်တယ်တခါနဲ့ပြီးလားဘယ်နှခါတော့ ဟင်ကိုကြိုက်တဲ့အာယုံတစ်ခုလေးဟောလားထင်ရခဲကြိုက်သူကဟောထင်ရခဲနှခဲရှိဘူးတော့ခုနတော့လက်ဖက်ကြိုက်တော့လက်ဖက်ဘယ်နှခါရှိဘူးတော့ဟုတ်ကလားဟိအဲ့တော့တစ်ခုပြီးတစ်ခုဗျာဒီဘက်ငါးပြားစီကတော့မထမ်းမိရှိရမယ်ဟိုဘက်ငါးပြားစီကတော့ပုံလို့ဟာဒီဘက်ငါးပြားစီကတော့ထမ်းမိလားဟာဒီဘက်ငါးပြားစီကမထမ်းမိဘူးဟိုဘက်ငါးပြားစီကတော့ထောင်မူလာပုံလားတစ်ခုတစ်ခုဆွဲထားလိုက်တာအဲ့ဒါကြီးပေးရမှာဗျာ ဟုတ်ကလားအဲ့တော့အာနင်းနဲ့ရနိုင်ဘူးတဲ့ဟုတ်ကလားတို့ဒီနေရာမှာဟိုတရားမင်းသားဖပြောရမှာပေါ့လေတရားသားဖရာတွင်ရှိသေးဟင်ဟိုတို့ကာဝရိန်သာမှာရှိတဲ့တရားမင်းဆိုတာတို့ဘာလူပြရသွားတာပါပဲဟင်ဒါနမုတ်တိလာမုတ်ဒီနှစ်ခုနဲ့ရောက်တာပါပဲအဲ့တော့သူမရောက်ခင်မှာအတူရနာမင်းကြီးကအဲ့ဒီနေရာကနေတဲ့နေရာဗျ အဲ့ဒီမှာဒူရနာမင်းတွေကိုဖယ်ရှားပြီးတော့သူတို့ကဝင်နေတာဟုတ်ကလားအဲ့တော့ဒူရနာမင်းတွေကတတိယတဲ့ခါကျတိုက်ဟင်အဲကြာမင်းကရှုံတော့တတိယတကူဗျဟင်ဟင်အဲကြာမင်းကနိုင်တဲ့ခါကျတော့လေဟောဒူရာတို့ကပြန်ဖုတ်ပေါ်ဗျဟင်အဲလူကိုပြန်တော့ဘာရံကြားရံနေမှာပေါ့ဟုတ်ကလားဒီတော့တို့ဒီတော့ကြားရံကြားရံနေမှာပါဘာရံကိုရှိရမတူပါဘူးဟိုမှာတော့ဘာရံကြားရံဟင် အဲ့ဒီမှာသူ့ကိုတရားမင်းကြီးရဲ့သားတော်၄ယောက်ရှိတယ်ခေါ်ရရတို့မန္တရတို့ဆိုတာအဲ့ဒီအကြီးဖြစ်တဲ့သားကအေးဆက်ဆက်ကြီးတယ်တိုက်ချင်ဘူးကွာဟင်မတိုက်ချင်ဘူးအေးဆက်ဆက်နဲ့ပြင်နေတော့တရားမင်းကြီးကပြောတယ်သားတော်တို့မကြိုးစားပဲနဲ့ရောက်တဲ့နေရာရှိရင် အဖေကိုပြောကြပါမှာဆိုတာဟင်ဟင်အဲ့ဒီမကြိုးစားပဲနဲ့ရောက်တဲ့နေရာများရှိလို့ရှိရင်အဖေသားချင်ဘူးဆိုတာဟုတ်ပြီ ဟင်ခင်ဗျားတို့ဆောင်းကဓမ္မယုံလာတာတော့မကြိုးစားဘဲနဲ့ခင်ဗျားတို့မရောက်ဘူးမရောက်ပါဘူးဟင်ဘယ်လောက်ကြိုးစားခဲ့ရတော့ဘယ်နှဘဝဘယ်နှလမ်းကြိုးစားခဲ့ရတော့ဟာမနေပါဘူးအဲမနေနဲ့ပြီးရောဟင်အဲ့တော့ဟိုအဆောင်နဲ့ဓမ္မယုံတောင်မဲ့တော်တော်ကြိုးစားခဲ့ရတာခင်ဗျားတို့အစွဲစိတ်ခုရှိနေတဲ့လက်ရှိစိတ်နဲ့နိဗ္ဗာန်ကဘယ်လောက်ဝေးတော့ ဟောဓမ္မယုံတော့တော့ဝေဘူးထမဓမ္မယုံနဲ့အဲ့ဒီဟာဘယ်ဟာဝေးတော့ဟုတ်ပါမလားဗျာဟိုကျုပ်ကတော့ဓမ္မယုံတော့ဝေးနေထင်ပါဘူးဟင်ဟင်အဲ့တော့တို့ဘယ်လောက်ကြိုးစားမယ်ဆိုစဉ်းစားလေဟင်အဲ့တော့တို့အဖောင်းကဒီကိုလာတဲ့ဒီခြေလမ်းတလမ်းနေဟိုမကြိုးစားပဲနဲ့လွှမ်းလို့မရဘူးဟုတ်ကလားဗျာ ဒီတဘဝမှထွက်မှာမဟုတ်ဘူးဗျာအဲကြိုးစားမှအဲ့ဒီဘဝဒီဒီဘက်ကိုလှမ်းထွက်လို့ရတယ်ဟုတ်ကလားဗျာဟင်အဲ့ဒီမှာလဲအင်အားသုံးရတာပဲထင်တယ်ဟဲ့ဟုတ်ကလားဟင်ဓမ္မယုံသွားမှငါတရားကိုကိုယ်စိတ်နဲ့စိတ်စိတ်နဲ့အားထုတ်ရမယ်ဆိုဒီလိုတရားလေးလဲပါမှာဟင်အဲ့ဒီတရားနဲ့လာရတာပဲဟုတ်ကလားလာတော့ဓမ္မယုံဘယ်ဘက်မှာရှိတယ်ဆိုတာလဲတတိလေးအတ္တထထားရတာပဲ ထားတယ်လို့ပဲတရားဟိုတို့ဓမ္မယုံရှိတဲ့ဘက်ကိုကိုယ်အုပ်ခေါင်းကိုယ်ဖဝါထိတ်တဲ့အောင်ကလည်းတည်တဲ့ဓမ္မတွေလည်းပါတာဟုတ်ကလားအဲဓမ္မယုံနဲ့ဆိုဘလောက်ဝေးသေးတယ်ဘယ်နေရာရောက်ပြီးဘယ်နာဆိုဓမ္မယုံဒီလိုပညာလေးလည်းပါတာပဲအဲ့ဒီမှာလည်းစိတ်ဘူးတင်ပါတယ်ဗျဟုတ်ကလားအဲ့တော့ဘယ်ရာမျိုးမဆိုကြိုးစားမှရတယ်ဟုတ်ကလားဗျာ ဟင်ကြိုးစားမှရပါဗျာမကြိုးစားပဲမရနိုင်ဘူးလို့ဆိုလို့ဗျာဟုတ်ကလားအဲ့တော့တို့လောကီကြိုးစားတာတွေကတော့ဟိုအနာနာရှိတဲ့လွယ်လင်းတကူကြိုးစားရတာပါဟုတ်ကလားဟင်ဟင်ဟိုဇီးကုန်းကဇီးပဲဒီဇီးကုန်းကဇီးဝယ်ကြိုးစားတာဘာခိမ့်မဟုတ်ညီနီးရဟာတယ်လေဒီနာဟာဒီနာဟုတ်နိဗ္ဗာန်ကဟာလမ်းကြိုးစားရတာဗျဟုတ်ကလားဟင်နိဗ္ဗာန်ကဟာလမ်းကြိုးစားရမှာကျွတ်ကျွတ်ကြိုးစားရမှာကဟုတ်ကလားဗျာ ဟေးအဲ့လောက်ကြိုးစားအဲ့တော့တို့ဟိုအင်အားမပါတဲ့အင်အားမဆွဲဖက်တဲ့ပေါ့ပြက်ပြက်မလဲရှောင်းနိုင်ဘူးတဲ့ဟုတ်ကလားအင်အားတော့ပြင်တို့ပြောခဲ့တဲ့အားတွေကိုအသုံးတော်ချပါရဲ့ဟုတ်ကလားနည်းနည်းလေးထုတ်သုံးယူနေလေမရှောင်းနိုင်ဘူးတဲ့ဟုတ်ကလားဟေးဒါအားထုတ်ပုံပြောတာလေအဲ့တော့တို့ဒီအားထုတ်တဲ့နေရာကြတော့စိတ်အားလားယုံအားလားဗျာ ဒါအဓိကပဲလေဟုတ်ကလားယုတ်အားကအဓိကမဟုတ်ပါဘူးစိတ်အားပါယုံကြည်ချက်ဆိုတာလည်းစိတ်မှာပါပဲရဲတင်းမှုဆိုတာလည်းစိတ်ပါပဲဟုတ်ကလားရှုမှတ်ဆင်ခြင်မှုစိတ်မှာပါပဲပြီးတော့တည်တတ်မှုဘယ်ကွယ်မှုဒါဆိုစိတ်အားတွေပြောတာလေဟင်စိတ်မှာရှိတဲ့အင်အားတတ္တိဒီကိုအသုံးချရလိမ့်မယ်လို့ဆိုလိုတယ်ဟုတ်ကလားဟိဘာဖြစ်လို့တုံးတို့ဆွဲစိတ်ကိုမှစိတ်က ဟင်လွှမ်းမိုးပြီးတားရမှာထင်တယ်ဟုတ်ကလားတွဲသည့်နေရာကိုတို့မသိကအသာထိုးရမှာထင်တယ်အဲ့တော့တို့ဟိုရေချောင်းဖြစ်တဲ့ကျွန့်ပေးရင်ရေနဲ့ပြန်ဖေးမှသင်ကြတာထင်တယ်ဗျာဟုတ်ကလားဟင်ရေချောင်းဖြစ်တဲ့ကျွန့်ပေးရင်ရေနဲ့ဖေးမှသင်ကြသလိုစိတ်ကြောင့်ဖြစ်တဲ့အစွဲကိုလည်းစိတ်နဲ့ပြန်ဖေးယူနေရတာထင်တယ်ဟိဒါမှမဟုတ် ဟင်ဒီစိတ်အားတွေကိုအဓိကထားသုံးရပါလိမ့်မယ်ဟုတ်ကလားဗျာပြီးတော့သုံးတဲ့နေရာစိတ်အားတို့ဘာလို့စိတ်ကိုသုံးရတယ်လဲမေးရင်ဝိပဿနာဆိုတာစိတ်လုံငန်းညာလုံငန်းဖြစ်နေလို့စိတ်လဲပါမတယ်လေဟုတ်ကလားစိတ်ပါရုံနဲ့ပြီးဘူးညာလဲပါမတယ်လားစိတ်လဲပါမညာလဲပါမဟုတ်ကလားစိတ်တော့ပါတယ်ညာမပါကလေးပွဲကြီးဖြစ်သွားမှာပေါ့ဟုတ်ကလား ကလေးကမိဘနောက်ကလိုက်ပြီးတော့ပွဲကြည့်တာဟုတ်ကလားပွဲကြည့်သူပွဲပြီးတော့တော့သိမှာပေါ့တို့တော့ဇာလန်းသိသိသူသိလားသိဘူးဟင်ကြားတော့ပဲပြီးဟုတ်ကလားဟင်ကြားတာရဲ့ဟိုလက်လှူရှားမှုခြေလှူရှားမှုအတန်းဟန်တရနောက်မှာရှိတဲ့သဘောနဲ့သဘာဝကိုဒီကလေးသိပါသိပါဟင်သဘောနဲ့သဘာဝတွေမသိနိုင်ဘူးကလေးကလေးပွဲကြီးကလေလူကြီးပွဲကြီးကြတော့ဟန်တန်း ဟုတ်ကလားဗျ။ဟင်းသူ့ရဲ့ပြနေတဲ့ပြချက်ကိုကြည်ရင်မတ်တတ်နဲ့သူ့နောက်မှာရှိနေသဘောနဲ့သဘာဝကိုတမ်းမြင်တာအဲ့ဒါညာဗျ။ဟုတ်ကလား။အဲ့တော့တို့ဒီမှာလေးတော့အဲ့ဒီညာအားညာလေးပါဖို့ရာအတွက်ဒီစိတ်အား၅မျိုးထပ်သုံးရလိမ့်မယ်ထင်တယ်ဟင်စိတ်အားထပ်သုံးရလိမ့်မယ်အဲ့ဒီစိတ်အားသုံးတဲ့နေရာမှာတို့အရင်ဟိုဘာသာပြန်ငယ်ဒုံကတော့ယောဂီတို့သဘောပေါက်အောင် ပွားဖို့မှုတတိနဲ့ဟုတ်ခလားအောင်မွေးမှုတတိဒီလိုပြောခဲ့တယ်ဟဲ့ဝင်တယ်ထွက်တယ်ဒါပွားဖို့မှုတယ်ဟဲ့ဝင်ပဲလို့နေတယ်ထွက်ပဲလို့နေတယ်ရှုွက်မှာကပ်ပြီးတော့အောင်မေ့နေတာအောင်မေ့တယ်ဆင်ကျင်တယ်ပူပန်တယ်အတူတူတယ်ဟဲ့ဟုတ်ကလားလားဒီတကအတူတူပါပဲဟင်နှစ်ခုပြောထားတယ်တင်တယ်လေတန်ခါတို့ပြီးခဲ့တဲ့ရပိုင်းတွေကဗန်နဲ့ပြောတော့ဟိုပွားပို့မှုဝင်နေထွက်တယ်ကိုဝိတက်ဖို့ပြောခဲ့တယ်ထင်တယ်ဟဲ့ ဟုတ်ခလားအာယုံများကြီးတွေကတခုတည်းတော့အာယုံထင်ရှားလောက်ဟုတ်ခလားတို့မဟုတ်ဟိုယောဂီတို့နဲ့ပြောရင်တော့ရှုခွင့်နဲ့မှတ်သိတက်အောင်လုပ်ပေးနေတာဝိတ္တဖက်အဝင်နဲ့မှအထွက်နဲ့မှဖြစ်နေဟိဟုတ်ကလားဟိနင်းအဲ့ဒါကိုအာယုံအများကြီးတဲ့ကတခုတည်းတော့အာယုံထင်လောက်အောင်လုပ်ပေးတာအဲ့ဒါဘွားမမှုတတိယတောင်းယူတယ်ထင်တယ်ဟုတ်ကလားအောင်းမိမှုတတိကတို့ပါတော့ဟိဟိုဒီဝင်ပဲလို့ဖက်ပဲလို့ထင်တယ်ဟိအဲ့ဒါလေးကိုဇန်နဲ့ကြတော့ဝိသရာလို့သုံးထားတယ်ထင်တယ်ဟိ ကပ်ပြီးသုံးတတ်တာဟင်အဲ့တော့ဝိတက်ကတွန်းတင်ပေးလိုက်တဲ့အာယုံကိုပျောက်ပြတ်မသွားအောင်ဝိသရာကတောင်းယူပါသည်ဟုတ်ကလားဗျတို့ယောဂီတို့နေရာကကပြောလိုက်လို့ရှိရင်တော့ရှုွက်နဲ့မှတ်စိတ်တဲ့နေတဲ့ရှုွက်နဲ့မှတ်စိတ်ကလေးကိုလွတ်ထွက်မသွားအောင်ကပ်ပုံတတ်ပေးနေတာဒါအောင်မေဝတရားတောင်းယူရတာတင်တယ်ဟဲ့သူ့ကိုပဲဝိသရာတို့ကတော့ဒီမှာဟိုသဘောပေါက်တို့ဘာသာပြန်ပေးထားတာပါဟုတ်ကလားအဲ့ဒီမွားပို့မှုတတိတို့ဟိုအောင်မေမှုတတိနှလုံးတင်တယ်ဟဲ့ သို့မဟုတ်အပင်ပတိအတွင်ပတိထင်တယ်ဟဲ့ဟုတ်ကလားဗျအဲဇာန်နဲ့ပြောရင်ဝိတက်နဲ့ဝိသရာထင်တယ်ဟဲ့ဟုတ်ကလားအဲ့ဒီပတိလေးနှလုံးရှိတဲ့ထဲမှာဝင်တယ်ထွက်တယ်အဲ့ဒါကတို့အစွဲဟင်ပညာတွေဝင်ခွင့်မရအောင်သူညှုပ်ပေးနေတာလေသူဆက်ပညာတွေဝင်ခွင့်မရအောင်အဲ့ဒါယောဂီတို့မှာလက်ထဲမှာရှိနေတဲ့စွဲစိတ်နဲ့စွဲစိတ်ကိုသူကမြုပ်တာပေးနေတယ် ဟုတ်ကလားဒီနေရာလဲအာပါမထင်တယ်အာပါမအာပါမဩငါလုံနေတာငါမှရှိတဲ့အစွဲတွေကိုပြုတ်နေတယ်လို့ယုံလဲယုံမှာယုံကလည်းရဲမှာဟုတ်မှန်ပါပါဟုတ်ကလားဗျာအဲသူကတောင်ယူရတယ်အောင်းမေးမှုတတိလို့ခေါ်တဲ့ဝိသရာကယောဂီတို့သိကျင်တဲ့ပရမတ်ကိုသူဖော်ထုတ်ပေးတာသူကဟိုတို့ညံပါအောင်လုပ်ပေးတာတင်လေဟဲ့အဲညံဖြစ်အောင်ညံဖြစ်အောင်ဟုတ်ကလားဗျာဟင် အဲအဲ့ဒီမှတ်လို့ပြီးတဲ့ညာလေးအားကောင်းလို့ဝင်ပဲလို့ထွက်ပဲလို့ဖြည့်ပြည့်နေမှာတယ်ဟဲ့အဲအဲ့ဒါကိုမှတ်ညာလို့တုံးတယ်ဟိုတို့သာနဲ့ပြောတော့တမာရိညာပေါ့အဲ့ဒီမှတ်ညာအားကောင်းမှကိုအသိညာကပေါ်ရမှာကိုဟုတ်ကလားဗျာဟင်အဲ့တော့သူကပရမတ်ကိုဖော်ထုတ်ပေးတယ်တယ်ဟဲ့ဟင်သူကပရမတ်ကိုဖော်ထုတ်ပေးတယ်ဟိုကဟိုအပြင်ကဟိုပွားဖို့မှုတတိကပညာကိုမြှုပ်တတ်ပေးတယ်ဟုတ်ကလားအတွင်းကအောင်မြင်မှုတတိကပရမတ်ကိုဖော်ထုတ်ပေးတယ်ဒီလိုတယ်ဟဲ့ အဲ့တော့အပြင်ကပြင်းညတော်မြုပ်မြုပ်ပေးနေပါတယ်ပရမတ်ကိုထုတ်ထုတ်မပြရင်ကောဟင်စိတ်ပါပါမလားညမပါစိတ်မပါတော့ဘူးဟင်ဖူပေါ်ခဲလားကြာတော့ဟင်ဟင်ဟင်ဒီကြတဲ့တို့လဲလဲခြာပြီးကိုတော်ကြီးခိုင်းတဲ့အတိုင်းလဲလုပ်ပါတယ်ကွာရှေ့ကဟုတ်ဗျာဟင်ရရင်လားကိုတော်ကြီးပေးလို့လို့ပြောကြောက်မဟုတ်ဘူးတဲ့တာဟင်ဟုတ်ကလားဗျအဲ့တော့ဒီ အောင်းမင်းမှုတတိလို့ဆိုတဲ့ဝိสารဟောလေကတ်သုံးတာအားကမပါလို့ရှိရင်လည်းယောဂီတို့ညာမပါတော့ဘူးလေကလေးပွဲကြီးဖြစ်နေမှာပေါ့ဟင်ကလေးပွဲကြီးပဲဖြစ်နေမှာပေါ့ဟုတ်ကလားအောင်းမင်းမှုညာတော့ပါတော့ဗျာဟိုဘက်ကအပြင်ကပွားပုံမှုတတိယမှာတွင်တွင်ပွားမပေးရင်ဟောဒီအတိတိုးနိုင်မှာမလားတိုးနိုင်ဘူးဒါကြတာတော့လေဟုတ်ကလားဗျာတဲ့တော့အပြင်တတိအတွင်တတိ တို့ဇာနဲ့ပြောတော့ဝိတ္တနဲ့ဝိစာရဒီဟာလေးနှစ်ခုဟာပဲဘဝညာဘဝကဲလို့ထင်တယ်ဟင်တွားရလိမ့်မယ်ဟုတ်ကလားဗျာဟင်အဲ့တော့ဘာဖြစ်လို့တော့တို့မနေ့ကပြောခဲ့တဲ့အတိုင်းဆိုတွေးခွင့်ပြေးခွင့်မရအောင်ထင်တယ်ဟဲ့ဟင်ဟင်ဘာဖြစ်လို့တွေးခွင့်ပြေးခွင့်မပေးတယ်လဲလို့မေးရင်ဟိုခုနကအတားဆိုတာတွေးမှပေါ်တာလေလိုချင်တာကောမတွေးပဲနဲ့ပေါ်မလားဟင် ဟမ်အတွေးပေါ်မှာလိုချင်စိတ်ပေါ်တာဟင်အဲတခြားကိစ္စဖြစ်ဖြစ်တရားကိစ္စဖြစ်ဖြစ်ပေါ်လားတွေးမှလာလိုချင်စိတ်ပေါ်တယ်ဗျဟုတ်ကလားအင်းပြီးတော့တို့နှလုံးမตายစိတ်တို့အာမလို့အာမယာစိတ်တို့မခံရင်စိတ်တို့လဲတွေးမှပေါ်မှာဗျဟင်အဲ့တော့ဒီအတားဒီသွဲစိတ်ကိုအာကိုအာကတာပြုပြီးတော့တားနေတယ်ဆိုတော့ရုပ်ကိုသဘောပေါက်မှဟုတ်ကလားဟင်အဲ့ဒါကိုတော့တွေးခွင့်မပေးတာ ယောဂီတို့ကိုယ်တိုင်သဘောပေါက်ပါလေဟုတ်ပါဘူးဟုတ်ပါဘာဘာကြောင့်လို့တွေးခွင့်မပေးရတော့လဲသူယောဂီတို့ကိုယ်တိုင်တွေးကြည့်ဟုတ်လားလူကျင်နာမှာမြတ်တွေးတွေးမှသိတာမတွေးဘဲနဲ့လူကျင်စိတ်ပေါ်ကုန်ပေါ်ဘူးဟုတ်ကလားဗျာအဲတွေးမှပေါ်တာဟောမခရင်စိတ်ကောဗျာအဲသူကတွေးမှပေါ်မှာပဲဟုတ်ကလားဗျာဟေးပြီးတော့အဲဒီလူကျင်စိတ်ကြီးနဲ့လှုပ်တွေးရောလားတွေးပါဗျာသွားပြီခင်ဗျားတို့ရန်ကုန်နဲ့ပြောရင်တော့ဟိုမဝင်ရဆိုတော့တက်ရှိခါထားတဲ့လောင်းဝင်လို့ အဲ့တော့ရေပန်းဖာလိုက်ခါလိုက်ဦးမယ်ဟုတ်ခလားဟင်လူဟာခကြီးမရောက်တဲ့ပြင်ရေဖန်းခါအောင်မယ်ခင်ဗျားတို့ခါလားဟင်ဟင်ဟင်နားလိုက်တာကျင်လိုက်တာဘာတော့ဟုတ်ကလားပုံမှန်ဘယ်လောက်ကြီးရုံသေးလားကြီးလားကြီးပါဟာဟာဟုတ်ကလားမဝင်ရပါဘူးဆိုတဲ့ကဟုတ်ကလားခဏခဏကြီးတဲ့ဘယ်နေချင်းရှိပြီးတော့ဝင်လားဟုတ်ကလားအဲ့တော့ဟိုပရိကရောလက်ပိုက်ကြည့်နေလားကြည့်ပါဗျာ ဟောတခါဝင်မှတခါဖမ်းတာပဲထင်တယ်ဟုတ်ကလားဗျာအဲနာလာကြည့်ဟင်နောင်လာကြည့်ဖြစ်မှာပေါ့အဲဘဝင်မမငြိမ်တော့ပဲဘဝင်မငြိမ်ရင်ထဲထဲရှိတဲ့အပူနဲ့ပုတ်ကိုသူကလှုံ့ဆော်ပြီးသွေးကြောလေကြောပို့မှာပဲနာမှာပဲခင်ဗျာတော့ဟုတ်ကလားမနာမှာမဘူးနဲ့နာမယ်ဟုတ်ကလားဟုတ်ပြမနာမှာမဘူးနဲ့အဲအဲ့ဒီလမ်းကြီးလိုက်သွားတော့နာမှာပဲခင်ဗျာတို့ဟုတ်ကလားဗျာဟင်ဟင်လမ်းမကြီးဟုတ်တာကိုဟုတ်ကလား အဲ့တော့တထိုင်အထုတ်လဲအဲဘာမှမရတော့ဘယ်နဲ့တော့တင်းပြီးချပဲရှင်ဟိအိုးတင်းချဟိတင်းတော့ဘယ်နဲ့တော့ဟင်ကိုအဘူးနဲ့ပုဂ္ဂဟောသူတင်းနေငါလျှော့သွားမဟဲ့လို့ရှိမှာလားရှိပါဘူးဟုတ်ကတော့ထွက်လာအောင်မယ်သူကပြောကြုတ်ခေါ်သလားဆိုပြီးတော့ဟင်ကတော့ထွက်လာလေဦးမယ်အဲ့တော့ဘယ်နဲ့တော့တင်းတော့ပူတော့ဘူးနာ ဟုတ်ကလားမဝင်ပါနဲ့ပြောတယ်ဗျာဝင်လာတော့ဒုတိယမိကြတော့ကပုံမှန်ကြီးကြီးနဲ့တတ်ခေါ်လိုက်မှာပေါ့ခင်ဗျာဟုတ်ဗျာအဲ့တော့တထိုင်လာလဲပြန်နေတော့ပုံမှန်တာလော့လားတထိုင်လာလဲပုံမှန်တာလော့လားအဲ့တော့လေအင်းထိုင်ရင်မို့သူတို့ထုံးစံတိုင်းတော့သွားအောင်မှာပါလေဟုတ်ကလားမရတော့ရှိရတော့ရှိဟုတ်ကလားသူစခန်းဝင်မယ်လို့ပြောထားတယ်ဥစားကြီးဟုတ်ကလားဟုတ်ဗျာ အဲ့တော့လေဟိုထိုင်နေတော့သွားဦးမှာပါလေဆိုတော့သွားတာသွားတာတို့ဟွာလာရဲ့ထဘိုးကုံနဲ့ဟာကြီးပဲလို့တော့ဟိဟင်ထဘိုးကုံနဲ့ကြီးယုံတော့ပဲလို့တော့ချီမြောက်ယုံလာလားတရွတ်တိုက်ဆွဲတာလားဟုတ်ဟေလာတာဟင်ဟင်ဟင်တရွတ်တိုက်ကြီးလာတာတယ်ဟိစိတ်မပါလက်မပါနဲ့ဖြစ်တယ်တော့ခဏတော့ကြားသိဖြစ်သွားပြန်ပြီဟုတ်ကလားဗျာအဲ့တော့မထူးဘူးဒီလေးလေးစိတ်ဓာတ်ကကြားလေးလေးတယ်ဟိ ဟုတ်လားစိတ်ဓာတ်ကြလေလေသူ့ဘက်နဲ့တော့ဟိုထိုင်မပြင်းဘူးပေါ်လေထင်တယ်အဲ့တော့ဒီစိတ်ဓာတ်ကြတာလဲတွေးမှပေါ်တာပါမတွေးဘဲနဲ့မပေါ်ပါဘူးဗျာဟုတ်ကလားပြီးတော့ဒီမှာဟိုတို့တဏှာနဲ့ရှင်တဲ့စိတ်ဟာအခန်းကိုကြိုက်တာကိုဗျအဲ့တော့ယောဂီတို့ကမှရှုွက်ထဲကအခန်းကိုဖော်ထုတ်မပေးနိုင်တော့ဟင်ဘယ်လိုစိတ်ကစိတ်ပါလားဟိမပါပါဘူးဟင်စိတ်မှပါညာပါဖို့ကတော့ဝေးပြီ မင်းအဲ့တော့ပြန်စိတ်ဆိုတဲ့တောင်တင်ရင်မရတွေးမပါဘူးလားသူကတော့အတွေးကိုမှအတွေးပြပြောမနေနဲ့ဟုတ်ဗျာအင်းအဲ့ပြန်စိတ်တော့ကဘာပါမလို့ဟိုဘယ်တော့ကဘယ်လိုမလုပ်ခဲ့လို့ဘယ်ရက်လောက်ကတော့ဘက်နှင်းနဲ့ခုချိန်ဆိုရင်တော့ဟိုဟိုနောက်ဘဝတောင်ဟုတ်မှာမဟုတ်ဘူးရက်ပိုင်းနဲ့ပြောတော့မှထင်တယ်ဖယ်လောက်ကလာငါဖီဖီဖီဖီလောက်ခဲ့ရင်းနဲ့လာတော့မှထင်တယ်အရက်နဲ့ဖယ်ကြော်တော့ဖယ်လောက်ကနောင်တတွေလာတော့မှထင်တယ်ဟိဘယ်တော့မှစကြတဲ့ကလာဘယ်လိုလေးလောက်ခဲ့ရင်းနဲ့လာလိမ့်မှထင်တယ်ဟိ အဲ့ဒီနောင်တကတွေးမှပေါ်တာမဟုတ်လားမတွေးဘဲနဲ့ပေါ်မလားအဲ့အတားအတွေးကနေပေါ်နေတာခဏတခြားပေါ်တာမဟုတ်ဘူးဒါမှတွေးခွင့်မရအောင်မှခိုင်းတာတဘောပေါက်သလားဟင်ဟင်အဲ့တော့ဘယ်တော့ကဒါဘယ်လိုလေးကငါဟိုလုတ်ခဲ့ရင်ဘယ်တော့ကလားဘယ်လိုလေးတိတိဆဆနဲ့လုတ်ခဲ့ရင်ဘယ်တော့ကလားဘယ်လိုလေးဖိဖိဖိဖိနဲ့လုတ်ခဲ့ရင်ဆိုတာဒါအတွေးတွေမဟုတ်လားအဲ့အတွေးတွေပေါ်လာလို့ရှင်ဒါအတားဖြစ်ပြီပဲဟုတ်ကလားဗျာ ပေါ်မှာပဲခဏအဲ့တော့ဒီတိုင်းကြီးအာထုတ်တော့ကိုတတိကိုဟောယုံအောင်မလားဟိုကျင့်သက်ဖြစ်တဲ့မိကိုဟောယုံအောင်မလားအဲ့တော့ငါဖက်အာထုတ်တာကောင်းမလားဟင်ဟင်ပြန်ကောင်းတယ်မလို့ဟုတ်နောက်ဖက်အာထုတ်တာကောင်းမလားဟင်ဒီတိုင်းကြီးကတော့ဆက်မခံနိုင်ဘူးဟုတ်ဘာမှမဆိုရနဲ့အဲအဲ့တော့ဒီဒွိဟာဖိတ်ဆိုတာကတွေးမှဖြစ်တာမဟုတ်လားမတွေးပဲနဲ့ဖြစ်သလားဖြစ်ပါဗျာမဖြစ်ဘူးရတွေးမှဖြစ်တာ အဲ့တော့ဒီအတားငါးချက်ဆိုတာအတွေးကိုမိပြီးဖြစ်နေတဲ့ဆိုယောဂီတို့ကိုယ်တိုင်သဘောပေါက်ပါဟုတ်မဟုတ်လဲယောဂီတို့ရှုဝတ်တယ်ကြည့်ကြည့်ပါမှာမှန်ပါပါဟင်ဟိုတို့ဟောတို့ပြောလို့မှန်လားမှန်ပါပါဟင်ဟာကိုတွေ့လားဟင်ခင်ဗျားတို့အဲ့ဒီနေရာမှာအဲပြောရမှာပါတော့အဲအတားဘက်ကတန်လို့ရှိရင်တော့အိမ်ပြန်ပို့လိမ့်မယ်နော်ဟင်ဟင်ဟုတ်ကဲ့ အဲယောဂီတို့ခုနကတွေးချိန်ကူမရအောင်ပြေးချိန်ကူမရအောင်ဒလသတယ်ဟဲ့ဟိုဘက်ကဟိုဘွားပူအားနဲ့ဒီဘက်ကအောင်းမေးအားတယ်အဲဘွားပူအားတော့ရှိတယ်အောင်းမေးအားမရှိရင်ကလေးပွဲကြီးပဲဖြစ်နေမှာပဲဟုတ်ကလားအဲတော့ဟိုဘက်ကဘွားပူအားဝင်တယ်ဒီကဝင်ပဲလို့နေတယ်ထွက်တယ်ထွက်ပဲလို့နေတယ်ဟဲ့သူတို့နှစ်ခုသာအပွေးအယူညီခဲ့လို့ရှိရင်အသွားဘက်ကမပန်းနိုင်ဘူးလားသူတွေးချိန်ကိုနည်းနည်းမှမရောက်အောင်လုပ်ရမှာတယ်ဟဲ့ ဟင်မျက်စိနှလုံးနိုးထစိတ်ဟာဟင်ဟိုတို့အနာယူချိန်ထိအောင်လေအဲ့လောက်ကိုဒလသလုပ်ပြမှာဒီလိုဆိုအသွားဘက်ကမတန်နိုင်ဘူးလားဟဲ့အသွားဘက်ကတန်ရင်ခဏနိဗ္ဗာန်ဖို့တယ်ဟုတ်ခလားအတားဘက်ကတန်ရင်အိမ်တန်ဖို့တယ်ဟုတ်ခလားဟင်အဲ့တော့အသွားနဲ့အတားစိတ်ကစားသင်္ကားပဲပဲပဲလိုက်မလဲလို့မိမထင်တယ်အသွားနဲ့အတားသာစိတ်ကစားနေကြတာထင်တယ်ယောဂီတို့ကဘယ်ဘက်လိုက်မလို့ ဟိုပြောသူက3 4ယောက်ရှိတာမပြောသူကအသားဘက်ကနေကြတာရှိတယ်ဟာဟုတ်ဗျာပြောသူကဘယ်နှယောက်ရှိုံ3 4ယောက်ပဲတန်ကြလိုက်ပါတယ်ဟင်ဟင်ဘယ်နဲ့တော့အသွားဘက်ကလိုက်မလားအတားဘက်ကလိုက်မလားခင်ဗျားတို့မခံရင်လို့ထားအော်တာနေမှာပါပဲထားလို့ဒါလည်းမခံရင်လို့ထားအော်တာဒီပါပါပဲဗျာအတန်ကြီးတော့ခက်အဲခက်နာနာပါပဲတိတ်ခတ်မှမမဟုတ်ပါဘူးဘယ်လိုဟေးဟင်အသွားနဲ့အတား ဟုတ်ကလားစိတ်ကစားသင်ကားဘယ်ဘက်လိုက်မလဲမေးထားကိုကိုကိုသူများမမေးပါနဲ့ကိုကိုကိုမေးသားမှာဟုတ်ကလားဟင်တခါခုနကဟိုအတားတန်နဲ့အသွားတန်တင်တယ်ဟင်အတားတန်တော့အိမ်ပြန်ဖို့ဟုတ်ကလားဟင်ဟုတ်ကလားဟင်အင်းအသွားတန်နိဗ္ဗာန်တို့လမ်းတစ်ခုလည်းခင်ဗျားတို့ကြွရတယ်ရွေးထားတိုက်တလောင်းလိုက်ဟုတ်ဗျာဟင် အဲတို့အသွားဘက်ကတန်လို့ရှာတော့နိဗ္ဗာန်တို့ထောင်ရောက်ဟုတ်ကလားအဲအတားဘက်ကအတွေးတွေကတန်းလာပြီဆိုရင်တော့အိမ်ပြန်ဖို့နေတယ်ခဏဆွဲသိတာဟုတ်ကလားအဲတော့လမ်းတစ်ခုတော့ပေါ်ပြီထင်တယ်ပေါ်ပါဗျာအဲဘယ်လမ်းလိုက်မလို့နိဗ္ဗာန်ပါဗျာမြင်ဘူးလို့လားနိဗ္ဗာန်ကဟုတ်အိမ်ကဖိတ်ချတယ်အခုသွားခုရောက်တယ်ဟုတ်ဟုတ်မတိခါတာမလုပ်ချင်တာမှလည်းတိခါတာလုပ်ခမ်းပါဟုတ်ကြောက်ဖူးရနိဗ္ဗာန် ရောက်ဘူးဟိုအိမ်ကဟိုသေးကြတာလုံးကြတာမှာလားဟုတ်ဘယ်လဲဟဲ့ဘယ်လိုအဟောအာပြည်တိုင်းကြတော့ပါတယ်ဘယ်လိုတို့တို့နောက်ကကောဟာဟုတ်ပြီပြာမာတယ်ဟိုလည်းပြာမာတယ်ဘယ်လိုဘယ်လိုအတို့ကတော့ပြာမာကြတာဗျာဟင် ဟင်အင်းဟာရောက်မှမရောက်ဘူးလားမသွားတော့ဘောဟိုရောက်မှရောက်ဘူးနဲ့ဘယ်လောက်ဝေးတော့မရောက်ဘူးတော့ဘယ်လောက်ဝေးတယ်တော့သိလားဘယ်လောက်နီးတယ်တော့သိလားဟုတ်ကလားသိမှမသိတာကြီးသွားဘူးဟုတ်ဘယ်လားရောက်လို့ရောက်မှမလည်းမသိဘူးဟုတ်အိမ်ကခုကားငါတော့ခုကိုရောက်ဟာတို့ဒီကားဟာတွေကိုချီရင်တော့ခုရောက်တန်လို့ဟုတ်ကလားတန်နံမမရောက်ရဘာလို့တော့ဆိုရွာပဲဖြစ်မယ်ဘယ်လောက်ပဲထည့်တော့ ဟင်ဟင်ဘယ်လိုဗျာဟင်အဲ့တော့လမ်းတစ်ခုလည်းခင်ဗျားတို့ဖော်ပေးပြီးပြီပဲလေဟုတ်ကလားအသွားတိုင်ရင်တော့နှိပ်ပါမယ်ဟုတ်ကလားအတားဘက်ကတန်လို့ရင်တော့အင်ကြားမှာပဲနာတစ်ခုပဲရှိသေးဟုတ်ကလားဗျာအဲ့တော့တို့ဒီအသွားနဲ့အတားဒီဟာမှာတို့အသွားဘက်ကတန်စီခြင်းရင်သူ့နောက်ကဒီအားတွေဟိုပါမှာအင်အားတတ္တိဒီဟုတ်ကလားအင်အားဆိုတတ္တိထင်လေအဲ့တော့သိတ္တအင်အားတတ္တိ ဟုတ်ကဲ့အဲယုတ်ကတော့သူကခေါင်းဆောင်မဟုတ်ပဲဗျသိခဏလိုရချာတော့သူစဉ်းစားမနေကမှနဲ့ဟုတ်ကဲ့အေးယုတ်ကတော့နောက်လိုက်ပါဗျသူကတော့ဟိုထိုင်ပါဆိုထိုင်ပါဟင်ဟင်တကာဝသိကလေးကပခုံးပုတ်ပြီးတော့ပြန်ကြအောင်ဆိုကွာဆိုပြန်လာဟုတ်ဗျာသူကတော့နောက်လိုက်သူစဉ်းစားမနေနဲ့ဟုတ်ကလားရုပ်ထိုင်မလို့ခြင်းစိတ်ထိုင်လို့ခြင်းဟုတ်ကလားဟင်ရုပ်အားကိုထုတ်သုံးတာတဲ့စိတ်အားကိုထုတ်သုံးပြီးသားမှာ ဟုတ်ကလားဗျာအဲ့ဒီစိတ်အားထုတ်သုံးတဲ့နေရာမှာတို့မနေရတော့ယုံကြည်ချက်ဆိုတဲ့အားကိုအရင်ပြောတယ်ထင်ဟဲ့သူဒီအရေးကြီးဆုံးပဲဟုတ်ကလားယုံကြည်မှရဲကင်းသည်ဟုတ်ကလားတောင်ရွာတယ်လည်းပြောလိပြောထားစွာဟိုကွာမင်းမယုံမရဲမလို့စမ်းပါနဲ့ကွာယုံမှရဲတာဟင်မရဲတာမှန်သမျှမယုံလို့ကြီးတယ်မှတ်တော့ဟုတ်ကလားမယုံမရဲလို့ပြောထားတာယုံရင်ရဲတော့ဗျာဟုတ်ကလား အဲ့တော့တို့ယုံကြည်မှရတင်းတယ်အဲ့တော့တို့ဒီတရားအားဖြင့်အရေးကြီးဆုံးပဲဟုတ်ကလားဘုရားရှင်ဟောတဲ့တရားတော်တွေမှာထိတ်ဆုံးကဟောတာမှလည်းများအရေးကြီးဆုံးလို့ထိတ်ဆုံးကထားဟောတာကြည့်တယ်ပဲပေတရားရှိတဲ့သူထိတ်ဆုံးကထားဟောတယ်ဟုတ်ကလားဖောင်တရားရှိတဲ့ထိတ်ဆုံးကထားဟောတယ်ဟုတ်ကလားဟဲ့အဲ့တော့ယုံကြည်ဖို့အရေးကြီးဆုံးဘသူယုံမှတုံးတို့အရင်ပြောဟင်ဘုရားဟောတဲ့နီးဟုတ်ကလားဟဲ့ဟင်အဲပြီးတော့ဒီနီးကိုင်းဖြစ်တဲ့ဆရာသမားထင်လေ ဒါကအပြင်ကမိတ်ဆွေပါဗျာအရေးကြီးတာတော့ကိုတတ်တိကိုထင်တယ်ဟဲ့ဒါတော့ကိုနဲ့အမြဲပါမှာထင်ပါဗျာကိုမိတ်ဆွေပါဗျာအတွင်းနေပါဗျာအရေးကြီးဆုံးပဲကိုတတ်တိကိုလေအရေးကြီးဆုံးအဲ့တော့တို့ဒီတရာအားမှာမနေ့ကတော့အရာသားရဲ့တာသားရဲ့ဘူရဲ့ဒီလိုခွဲထင်တယ်ဟဲ့ဟုတ်ကလားဗျာအဲအရာသားဆိုတော့တို့ခုဟိုတာမန်သိနေကြပြီပေါ့ဗျာဟင် တာတာမန်ယုံကြည်တဲ့တရားပေါ့အေးတို့ဟိုအားရရကလေးဟင်ဟိုຫນွေလေးဟင်နတ်တူတော်ရစခန်းသွားပြီးတော့တို့ဟိုရနိုင်တော့တရားအထုံးဟေးဒါလည်းယုံလို့ထင်တယ်ဟုတ်ကလားအားရရအလကားနေမဲ့သာဟုတ်ကလားပူဖို့ပါမဲ့အလုပ်ကလေးဒီတော့တော့ခဏတော့ယုံရမှာပဲဟုတ်ကလားပြီးတော့တဲ့အလုံးမအားတဲ့ပုဂ္ဂိုလ်ကလည်းအိုးအလုပ်ဒီဟိုမွေးကြရာပေတိလုံရတာဟိုရွာတွေကလုံ ဟင်မအားရင်ဘယ်တော့မှမအားဘူးအားမှပဲအားတာရွာထဲမှာဟုတ်ကလားဟင်ကိုအားချင်မှအားလို့ရတာဟုတ်ကလားကိုမအားဘယ်တော့မှအားဘူးခဏတော့ဟင်ဘယ်တော့အားမထင်တော့ဟုတ်ကလားဟင်ကျွတ်တို့ရွာတွေကျွတ်တို့မျိုးတွေမှာအားရှိလို့တည်တယ်မှာဒါပဲတော့မရှိဘူးဟင်မအားရကြရတည်ရတာကြီးတယ်အဲအဖိုးလည်းဖွားလည်းမအားရကြပြီးသွားတာအဖိုးဖွားဖြစ်လို့များအားမထင်လိဟင်အဖိုးအဖိုးနဲ့တောင်အောင်ဖွားဖွားနဲ့တောင်ကိလေသာခိုင်းနေသေးတယ် လောက်ရသေးတယ်သူတို့လဲဟုတ်ကလားဗျာအဲ့တော့တို့မမအားဘူးဆိုလို့ရှိရင် တို့မလောက်ရရင်ရှိမှာပဲဟုတ်ကလားအဲ့တော့တို့သာသနာနဲ့ကြုံတုံးဟုတ်ကလားဖရာဆုံးမလေးကိုတို့ရနိုင်တဲ့နီးနဲ့တို့အထုတ်မယ်ဆိုဒီလောက်တော့ခင်ဗျားတို့ယုံတာပဲဟုတ်ကလားအဲဒီလောက်ယုံပြီလာကြတာဒီကြီးတယ်ပဲယုံကြည်ချက်မရှိဘဲနဲ့မလားဘူးဟုတ်ကလားဗျာ အင်းဒါတော့ခမရတို့အရသာတရာလောက်ပဲရှိသေးတာပဲဟင်အဲအရသာတရာကနေတို့စစ်ထဲဝင်ရတယ်ထင်တယ်ဟိဟုတ်ကလားခုနပြောတဲ့ဟိုအသွားနဲ့ဒါထင်တယ်ဟိဟုတ်ကလားဟိတို့မို့ဟိုဒီဘက်ကဇံအုပ်စုနဲ့ဟိုဘက်ကအတာအုပ်စုထင်တယ်ဟိဟုတ်ကလားဟင်ဇံအုပ်စုနဲ့အတာအုပ်စုဟုတ်ကဲ့အဲသူတို့ဒီတိုက်ခိုက်နေတဲ့နေရာတဲ့တို့ဝင်ရမှာတယ်ဟိအဲအတာအုပ်စုက တို့ပညာနယ်ပယ်မှာ အတ္တနိုင်ငံတော်ထင်တယ်ဟိအဝိဇ္ဇာနိုင်ငံတော်ထူတော်မှာဟင်တို့ကပရမနယ်ပယ်မှာအနာတ္တထင်တယ်ဟိဟင်ဟင်အနာတ္တနိုင်ငံထူတော်ဖို့ဟုတ်ကလားအဲ့တော့ဒီလိုသူသူ့ဝါဒကိုဝါဒနဲ့ရှိတဲ့တဲ့တို့ကဒီအနာတ္တဝါဒဟုတ်ကလားဝိဇ္ဇာနိုင်ငံတော်ထင်တယ်ဟိဟင်ပရမနယ်ပယ်မှာထင်တယ်ဟိအဲ့ဒါကိုထူထောင်ဖို့ဆိုဟောယောဂီတို့ဝင်လာတာတာထက်ဝင်လာရှိသေးတယ်ဟုတ်ကလားအဲ့တော့တာထဲဝင်လာတဲ့က ယောဂီတို့ဘယ်နဲ့တော့ဘယ်အဆင့်ကဝင်ခဲ့ကြတော့ဟုတ်ကလားဟင်ဘာလို့တာတာအဆင့်ဖြစ်တော့တာတာအောင်အဆင့်မရှိတော့လို့ပါဟုတ်ဟုတ်ဘာလို့တာတာဖြစ်အားတော့ဆိုဘယ်လိုပြောအဲ့အဘောမရှိတော့အဆင့်မရှိတော့လို့ပါအဲ့လိုပဲပြောပါဗျာအဲ့တော့တာတာကနေခင်ဗျဘူဖြစ်ဖို့ဆိုတာဟင်တော်ရောတတ်တယ်ခင်ဗျဖြစ်မှာဖြစ်ပါဗျာဖြစ်တယ်ငုခဏတော့ တော်ရောအင်အားနဲ့ဖြစ်မှာလားမဖြစ်ပါဘူးဟုတ်ကလားတန်သားကဘူတက်ဖြစ်ရမှာကိုဟင်အဲတန်သားနဲ့ဘူကြာကိုဟောမရှိသေးတယ်ဟင်ဟိုသာခြင်းဆိုလားတကြတယ်လေဩမတကြတော့တကြကြီးချက်ချင်းဖြစ်သလားမတကြဒုတကြဟင်အဲ့တော့ဒီတို့ရိုးရိုးတသားကဟိုတကြကြီးဖြစ်ဖို့ဆိုတာဟာအာ မလွယ်ပါဘူးဗျာဒီလိုဟိုဒီလိုဆိုလဲမလွယ်ပါဘူးဗျာဘယ်လိုလွယ်လားအမလွယ်ဘူးဗျာတရားဘယ်လိုတို့ဟေးဟေးအမလွယ်ဘူးဗျအဲ့တော့တို့သူ့ဖွဲ့စည်းပုံတိုင်းဆိုရင်တတ်သားဖယ်ရောက်မှတတ်ကြတယောက်ဖြစ်တာဟုတ်ကလားအဲ့တတ်သားဖယ်ရောက်ဟိုတတ်ကြတယောက်ဟုတ်ကလားဖယ်စုစုမှဘုံဖြစ်တာ တရားမှဘုတခုတင်လိုက်တရားမှတယောက်ကိုဘိုးဘိုးလို့ပြောဟုတ်ကလားတိတိချင်းကိုဘိုးပြောတာမဟုတ်တရားမှတယောက်ကြမှာဘိုးဖြစ်တာဟုတ်ကလားအဲအဲ့ဒီဘိုးဟိုဟိုဒီကတော့ဟို7ယောက်7ယောက်10ခုကိုတရားတစ်ဆယ်အဲ့ဒီမှာဘိုးဖြစ်တယ်ဆိုသူ10ခုမှတိုင်မှုဘိုးမှုဖြစ်တာနော်ဟင်ထောင်တရားထင်တယ်အဲတစ်ထောင်တယောက်မှဘုံမှုဖြစ်တယ်ခင်ဗျဟုတ်ကလားအဲလို့ဆယ်ခုပေါင်းလို့တိုင်ရင်ဆယ်ခုဆိုရင်တပေါင်းတစ်ထောင်ထင်တယ်ဟဲ့ ဓမ္မတမတစ်ခုဖြစ်တယ်တမမှုဖြစ်ဖို့တပေါင်းတစ်ထောင်မှတယောက်တယောက်ပဲဖြစ်တယ်အကုန်လုံးပြန်တမမှုဖြစ်ပဲဖြစ်နေမှာမဟုတ်ဟင်ဒါတော့ဘာလို့အကုန်လုံးဟိုအတတ်တကြီးတွေဖြစ်နေမှာမဟုတ်ဟိုဆယ်ယောက်မှတယောက်ဖြစ်နေလားအဲ့တော့ဒီဆယ်ယောက်ထဲကနေပြီးဟိုတယောက်တတ်တကြီးဖြစ်ဖို့อ่ะဆိုဒီဆယ်ယောက်ထက်ကိုအာတာမထင်လေဟုတ်ကလားဒီဖျောက်ထဲမှာသူဒီအตาဆုံးအစွာဆုံးဖြစ်မှခင်ဗျားတို့တတ်တတ်ကြသူရမယ် တကယ်လို့တတ်တတ်ရာထူးလွတ်လပ်ခဲ့ရင်ပေါ့လေဟုတ်ကလားလွယ်သလားမလွယ်ပါဘူးဗျာဟင်ဒီလိုဆိုပဲနေတော့ဟင်ဘယ်လမ်းလိုက်မလို့ဟင်ဘယ်လိုအပေါ်ပဲဟာရောစိတ်ကြီးနေအော်ရပါထမကွာမဲဟင်ဟင်ဟင်ဟောလာကိုဖြစ်နေတာပြောတာလားဖြစ်နေတာပြောတာလားဟင် အဖြစ်ကျင်တာပြောနေတာတဲ့ဟိတ်ခေါ်ဖြစ်နေတာမဟုတ်ဘူးတဲ့ဖြစ်ချင်ရင်ပြောတော့ဖြစ်နေတာပြောပါဟုတ်ကလားဟိအဲ့တော့ဒီတက်ကြဖြစ်ဖို့ရာတော့10ယောက်ထဲမှာတွာမဖြစ်တယ်ဟုတ်ကလားဟိတကယ်လို့ဘူဖြစ်ချင်လို့ရှိရင်တော့တရားထဲမှာတွာမဖြစ်တယ်ဟုတ်ကလားဟိတက်ကြ10ယောက်ဘဝယူရမှာတယ်ဟိတက်ကြ10ယောက်ဆိုတော့ဟိုတရားတစ်ဆယ်မဟုတ်ဘူးလားတမကတော့ဘူးဖြစ်မယ်ဟုတ်ကလားဗျာဟိအဲ့လောက်ကို စိတ်ဓာတ်ယုတ်ဓာတ်ဟုတ်ကလားဗျာဟိုစိတ်ဓာတ်ထဲမှာလဲခုနပြောတဲ့အာငါမျိုးရဲ့အင်အာတတိဟုတ်ကဲ့အဲ့ဒါသုံးရမယ်အဲ့တော့သူစတော့ဘယ်နဲ့တုန်းဟဲ့စေတာဟိုစတင်နာဆင်းကဘယ်ညာထင်းလဲအဲအဲ့ဒီကနင်းသွားတာဒီလေဝင်တဲ့ထွက်တဲ့ဒါလည်းဘယ်ညာပဲထင်မှာပါပဲအတူတူပဲအတူတူပဲလားဟင်ခုဘယ်နဲ့တုန်းဘယ်ညာဘယ်ညာပဲလား ဟုတ်ကလားခြေတန်းရောက်ပလားဘယ်ညာဘယ်ညာပဲလားဟာဘယ်ညာဘယ်ညာပဲရှိသေးတယ်လားအဲရောက်ပလားခြေတန်းဟာတမ်းတမ်းတော့ပင်မကူမဘယ်ညာဘယ်ညာလို့ရတော့မှာပဲဆိုခမရတို့ဟင်ဟိုလွတ်လာရေးသားကသာနဲ့ပြောရင်ဘယ်ညာကိုမသိလို့တဲ့တစ်ဖက်ကိုကောက်ရုံးထုံထားရတယ်တစ်ဖက်မျက်ထုံထားကောက်ရုံးချီတော့မျက်ချီတော့ဘယ်ညာကိုမသိတာတဲ့အခုကောပဲတဲ့တော့ဘယ်ညာဘယ်ညာတော့မှမလား ကာရိုးချီတော့မျက်ချီတော့ဖက်ပြင်မှာပါဗျာခမရတို့မှမမထင်သေးပါဘူးဟုတ်ကလားဘယ်လိုညာမြောက်လို့မြောက်ဘူးဗျာညာကဘယ်နောက်လို့မြောက်ဟိုကဘယ်လိုမှသင်တန်းပေးလို့ဗျာတော့ကဲကွာမင်းတို့ဘယ်နဲ့ညာမသိလို့ရှိရင်ဆိုပြီးတော့တစ်ဖက်ကကာရိုးစီပေးထားတယ်ချီတလုံးကိုတစ်ဖက်ကမျက်ချောက်စီထားတယ်အဲ့တော့ဟိုဘယ်ညာကိုအမဲသာဆရာကရှိရလေကာရိုးချီတော့မျက်ချီတော့ကာရိုးချီတော့မျက်ချီတော့အဲ့တော့သူပြီးသမို့လားအခုကဘယ်လိုလဲမညာမှမလား မနေ့ကပဲလာလျှောက်ပြီးဝင်ဝင်လဲဆိုမှကြည့်တယ်အထွက်ဖြစ်နေဆိုအထွက်တယ်လို့မှတော့အဝင်ဖြစ်နေမနေ့ကပဲကတော့လာလျှောက်ပြီးတယ်ဟောရုပ်ချီတော့လက်ချီတော့ကအော်ခပြားတို့ဟာဟင်ပြာခပြားတို့ဟာသေသေနာကကိုပြီးမဟုတ်သေးပါဘူးခင်ဗျာဟင်ဟင်ကြီးတော့မင်းဟင်အဲ့ဒါလာလျှောက်တဲ့ယောဂီရှိသေးတယ်လား ဟင်ဟိုဝင်လေသူမတော်ဟိုအထွက်ကြီးဖြစ်နေလို့လေဒါထွက်တယ်လို့မတော်ဝင်ကြီးဖြစ်နေလို့လေဟာပေါ့ရုပ်ချီတော်မျိုးချီတော်ကိုတော်တော်လောက်ယူရလေခရာတော်ဟာလေဟင်ဟင်ဟင်အဲမရလေရှေ့အဲ့ဒီလွတ်လာရေးဖြစ်တုန်းကဘယ်ညာမသိတဲ့ဟာတော့ဒီကနေ့ဘူတက်ဖြစ်နေပါပြီဒီနေ့ဘူချုပ်တွေတက်ဖြစ်နေပါပြီဒါတို့ယုံကြည်ချက်ထင်တယ်ရေတင်းချက်နဲ့သူတို့လည်းလောက်ရတာပဲချက်ချင်းဘူတက်ဖြစ်တာမဟုတ်ပါဘူး ဟုတ်ကလားအဲ့ဒါကျင်ဟာလားအဲ့တော့တို့ဒီကျင်ကျင်တော့ဟောဝင်အေးပြီးထွက်ငွေပြီးပြီမှာတဲ့ခဏဒီလောက်တော့ပြီကလားဒီလောက်တော့ဟောပါလေဟင်နောက်တော့အေးလှုပ်လှုပ်ဒီလိုထင်တယ်ဟဲ့ငွေလှုပ်လှုပ်ပါပလားဟဲ့လှုပ်လှုပ်ဆိုတာနဲ့ဖြစ်ပြတူတူထင်တယ်အော်မဲတရစ်တော့တက်လာပြီအဲဒုတက်ကြဒုတက်ကြဟုတ်တက်ကြကြီးမဟုတ်သေးဘူးထင်တယ်ဟင်ဘာလို့ ခုကတို့တို့ယောဂီတွေကပယ်ခင်းတော့ဟာဒုတက်ချတော့ဖြစ်နေတယ်အာခတ်ငါတို့ဟုတ်ကလားဗျာဟင်ဟင်အတားရဒုတက်ချတော့ပဲရှိသေးတယ်ကျုပ်ကဒါလဲအဲရွှေမတ်တနဲ့ထင်တဲ့ထင်မြင်တဲ့မြင်ဟုတ်ကလားအေးလုံးလုံးငွေလုံးလုံးကြီးကိုထင်ရှားတဲ့ထင်ရှားနေပြီဆိုရင်ဘယ်လိုတော့တက်ချတော့သာမွေတော့အောင်ပါပဲဟုတ်ကလားဒီကနေပြီးဝင်တခါတဲ့တန်တာနမိတ်နဲ့ကွဖက်တန်တာနမိတ်နဲ့ကွဟုတ်ကလား ဒီလိုကြီးကိုအယောင်ဟောက်ခလားတန်တန်ဟောက်ခလားဟဲ့ကိလေသာအဝေးနည်းတိုင်းမိမိစိတ်ကြောင်းကိုပြောနေတယ်အယောင်ကလည်းလေကိလေသာဝေးဝေးသလိုနည်းနည်းသလိုထင်တယ်ဟဲ့တဏ္ဏနမိတ်ကလည်းယောဂီရဲ့စိတ်အကြောင်းပြောနေတာဟုတ်ကလားယောဂီတို့စိတ်စီလုံးရင်သူပြတာတမျိုးလေးပါယောဂီတို့စိတ်မစီလုံးရင်မပြတာတမျိုးဖြစ်ပါလိမ့်မယ်ပြီးတော့ယောဂီတို့စိတ်ရှုွက်တဲ့မဆိုင်နေဘူးအာယုံတော့ပါနေရင်နမိတ်ပြီးရှိမှာပဲဟုတ်ကလား ဟင်အရှုွက်တဲ့ကိုစိုက်ပြီးတဲ့ဟိုဖြည့်ဖြည့်မြင်တဲ့ယောဂီဒီနမိတ်ဒီတိုးမှာပဲဒါလည်းစိတ်ကြောင့်ပြောတာတယ်လေဟိတဏ္ဏကလည်းစိတ်ကြောင့်ပြောတာပါအယောင်ကလည်းစိတ်ကြောင့်ပြောတာဟုတ်ကလားဗျာအဲဒါကြီးကိုထင်တဲ့ထင်မြင်တဲ့မြင်နေပြီဆိုရင်တော့ဟုတ်ကလားဟင်ဘယ်နဲ့တော့ဟိဟင်တဲ့ဒီတကြကြီးတကြကြီးဟင်တကြကြီးဖြစ်သွားပြီ ဒါတောင်းဘူဖြစ်ဖို့လူသေးတယ်လေလောက်ရလိမ့်မယ်ဗျာအဲယုံနာနှစ်ပါးဖြစ်ပြမြင်းဟုတ်ကလားအဲထိတာလေးကဘယ်လိုထိတာလေးကဘယ်လိုရှုွက်ထဲမှာကိုတေချာကိုကွင်းဝင်းကွက်ကွက်ပြက်ပြက်ထင်နေရမှာတွေးယူလို့မရဘူးဟင်ကိုတွေးဆိုကိုကိုတွေကတွေးရမှာလေဟင်ရှုွက်ဟာတကူလုံးရဲ့ကိုသားထင်တယ်ဟိဒီတက်ကတွေးရမယ်ဟုတ်ကလားဗျဒီတက်ကတွေးနေတဲ့အိတဖွာဝတီနဲ့အထီလေးနဲ့အပီလေးနဲ့ဒါကြည့်ရင်လည်းအဲ့ဒီတက်ကပွဲရမှာကြည့်တယ်ပဲ ဟေးအဲဒီကနေပြီးတော့ဟိုတို့တာမတနာဆိုတဲ့ညာ30လောက်ထိဒီမှာခဏတို့ဟေးဘူလောင်းစာမှုပဲဖြေတော့မရှိသေးတယ်ဟေးဖြေသေးဆိုတော့ဥရိယဘုရားညာရောက်လာတဲ့ပုဂ္ဂိုလ်ကြတော့တကယ်ကိုတရာထက်လာပြီတကယ်လို့ဟုတ်ဖြစ်တယ်လို့အဲ့လိုထိယုံလာဒါဆိုကိုယ်ပိုင်တရာတယ်နဲ့ဟိအဟားတရာမဟုတ်တော့ကိုယ်ပိုင်တရာကိုယ်ပိုင်အားတရာဆိုရှိလာပြီလေအဲ့ဒီခါကျမှဘူဖြစ်မယ် ဟုတ်ကလားဗျာအဲ့တော့ဒါဘူတွေပြောတာပါအဲ့တော့တို့ဒါဘုံဘူတက်ပုံအဆင့်ပြောတာလေအဲ့တော့တရားဘူဖြစ်ရင်ဟိုပဲဝရိယရဲတင်လာရင်ဝရိယလည်းတစ်ဆင်းဆင်းနဲ့တို့ဒီလိုပဲနောက်ကဘူတွေပဲတက်ဖြစ်ရမှာတယ်ဟဲ့ငါးခုလုံးဒီလိုပဲတက်ဖြစ်ရမှာတခုပြီးတခုငါးဦးလုံးတော့ချက်ချင်းဘူဖြစ်မယ်ထင်မှုဟဲ့ဟဲ့တခုပြီးမှတခုရာတို့တက်ရမှာတယ်ဟဲ့ဟုတ်ကလားဗျာအဲ့လိုသွားရမယ်အဲ့တော့တို့မနေ့ကပြောခဲ့တာယုံကြည်ဖို့အရေးကြီးဆုံးတယ်အဲယုံကြည်မှရဲတင်ဖို့ ဟိဝရိယဆိုပါဠိစကားဗမာလိုရဲတင်လာပြောတာဟုတ်ကလားယုံကြည်မှရဲတင်ပြီးဟုတ်ကလားဝီရဏံဘာဝဝီရိယောဟောဟိဝီရဏံရဲရင်တော့သူတို့ဤဘာဝဖြစ်ဝီရိယောရဲရင်တော့သူတို့ဤဖြစ်ယုံကြည်မှရဲတင်တယ်ဟုတ်ကလားဗျာဟိအဲ့တော့ယုံကြည်မှုဒီအရေးကြီးဆုံးယုံကြည်မှုဘလောက်ယောဂီတို့ကောင်းတယ်လဲဆိုတာမိမိဘလောက်ရဲတင်တယ်လဲဒါနဲ့ဟုတ်ကလားအဲ့တော့ဘာတို့လုပ်ငန်းသိသိကြီးကလာသေးလား ဟင်နာသင်ကြိုက်ခဲမှုကဟင်အဲ့တော့ဘယ်နဲ့တော့ရဲသလားမရဲဘူးလားဟာဘယ်လိုတော့များဟင်အဲ့ဒီမှာဘယ်လိုရဲရဲတင်းတင်းနဲ့သူ့ကိုဆက်ဆံပြီးတော့ကြော်လွှားနိုင်တယ်လဲဟုတ်ကလားနိုင်ရောလားဟာနောက်ကနိုင်တဲ့နိုင်ရောလားဟောဗျာအဲ့နေရာပြောနေရာပြော အာတရားမနိုင်ဘူးလေနောက်ကနိုင်တယ်ယုံကြည်မှရဲ့ပြင်မှာရေဟိုဒရာအပလောက်ကောင်းမကောင်းဆိုအဲ့ဒီမှာကိုတတိကူအဲအဲ့လိုအခက်ခဲနဲ့တွေ့မှသိရတာထင်တယ်ဟင်အဲဒီလိုမှတ်လို့ကောင်းတာတော့ဘယ်သူသိမှာလဲတော့အဲ့လိုမှတ်လို့မကောင်းလို့အန္တရာယ်ခက်ခဲနဲ့ကြုံတဲ့အခါမိမိတတိဘလောက်ရှိရှိသိနိုင်လေဟုတ်ကလားဗျာယုံကြည်မှရဲ့တင်တယ်ပြောဗျာခဏတော့မဟုတ်တာနဲ့ပြောမှကောင်းပါပါမဟုတ်တာနဲ့ပြောမှခဏမှတ်မိမှာမို့တို့ယောဂီမျိုးသားတွေပြောမှကောင်းပါပါတို့ဟိုရွာထဲမှာကော ဟိုကာလာသာဘဝတုန်းကဘယ်နဲ့တော့ကာလာသမီးတွေလျှောက်ပြီးတော့မလေ့လာဘူးလားလေ့လာလားအဲအဲတွေ့နေတဲ့ကာလာသမီးတွေတဲကမိမိနဲ့ဟုတ်ကလားသဘောချင်းတိုက်ဆိုင်မဲ့ကာလာသမီးဟောခင်ဗျားတို့မတွေ့တတ်ဘူးလားကာလာသမီးတွေအများကြီးတဲကတယောက်တော့တွေ့ရမယ်ဟုတ်ကလားအဲ့တော့သူနဲ့ပေါင်းတင်လို့ရှိရင်တော့သူနဲ့သာအတူတူ ဟေးတစည်းပွားတဲ့အိမ်တော်ထောင်ရလို့ရှင်တော့ငါဘဝသာတောင်းပါရာရှိမယ်လို့ယုံလားမယုံဘူးလားယုံပါရဲ့ဟင်ဟုတ်တယ်ယုံတယ်မှန်တယ်မှန်ဤဟုတ်ဗျာယုံဗျာခင်ဗျားတို့အဲယုံတော့သူထိုင်ကြည့်နေလားဟိုလိုက်ကြိုးစားပါဟင်နည်းနည်းယုံတော့ဘယ်နဲ့တော့ဟိုကတခုလောက်ပြောတာနဲ့တက်ကနေပြောတာနဲ့ဟုတ်နင်းလို့လားနင်းလို့ဟာမလားဟိုအယုံနေတော့လေဟင် အယုံများတော့ဘယ်နဲ့တော့ခိုးကပက်ကနေပြောလိုက်တော့နောက်ဆုံးလားဟာဟာရှေ့သူဟုတ်ပြီတော်ပြီရဲပြီဟုတ်ဗျာဟေးဟမ်အာယုံတော့ရဲရအဲရဲတော့အဲ့လိုရဲရဲတင်းတင်းဖြစ်နေလို့ရှင်ခဏတတိယဟောသူဘယ်ချင်းတွက်ခဲသူဖတ်တတ်တယ်လဲဘယ်ချင်းတယောက်ထဲတော့တတိယဟောအာအမမဲကြီးနေတာဗလားအမမဲပဲလား သူဘယ်ချင်းထွက်တာတဲ့သူတယောက်တည်းဘယ်ချင်းသွားတာတဲ့ဘယ်နဲ့တတိယဟောရှိလားဟာတော်တော်များဟေးညဗျာတတိတွေလည်းအိမ်မှာဟေးဟောယုံတော့ရဲဟောရဲတင်တော့ဟောတော့နောက်ကတတိလည်းလိုက်လာတာထင်တယ်ဟဲ့အဲ့လိုက်ဗျာအဲ့တော့ဒီလောက်ဒီတတိလိုက်နေမှာတော့သွားလဲဒီစိတ်သွားလဲဒီစိတ်အိမ်မက်တောင်သူ့ပဲမဲ့မှာဟဲ့ကဲတမာရီဟာဟောဗျာတော်လို့ကြီးတာတော်ဗျာ ဒါတို့တို့အကြီးပြပြောလို့လားဟင်အမှန်လားပြောတာဟာဗျာစားလည်းဒီစိတ်သွားလည်းဒီစိတ်အမေအိမ်မဲထဲတော့လာသေးတီလိုက်တဲ့တမာတိဗျာဟဲ့တမာတိမဟုတ်ဘူးလားဟုတ်ကဲ့အဲ့ဒီချင်းတခြားကဟိုတို့သမီးတွေဘယ်ရွာကဘယ်နယ်ကဘယ်လောက်လာလာဘယ်နယ်တော့ဂရုစိုက်သေးလားအာယုံပြူသေးလားမပြူဘူး ဒီတယောက်ဟိုမှတယောက်ဟာငဲလိုက်တာတမာတိကလည်းကျုပ်ကလည်းမသိတဲ့နေတာဘူးဟုတ်ဗျာတဲ့တာပြောတာဗျာဟုတ်လားဟင်ကျုပ်ပြောတာမှားလို့ခင်ဗျားကြည့်တာလားအာဟုတ်ကလားဗျာအဲ့တော့အဲ့လောက်ကြီးတတိယရှိနေရင်သူကမြောက်ပြောမှရမယ်သူ့၆ပြောရမယ်သူ့ကိုထင်ကြီးအောင် ပြောရင်ရမယ်ဆိုတာဒီလိုကခင်ဗျားတို့ပညာလေးကဟောဘာမပါလာဘူးလားအာအေးအဲ့လေပညာလည်းပါလာဗျာဟင်သိလာတယ်ဘယ်လိုပြောဘယ်နဲ့ဆိုတာဟောအကျော်သိလာတာခင်အကျော်သိလာတာဓာတ်သိလာတာသဘောသိလာတာအတူတူပဲခင်ဗျာအဲ့ဒါပညာကြီးပဲဟုတ်ကလားဗျာအဲ့ဒါဟိုတို့ရည်သားဖို့ဘုံ၅ရောက်လို့ခေါ်တယ်မှတ်ထားဟုတ်ဗျာဟုတ်ဗျာ အဲအဲလိုခမအဖိုးဟိုကလည်းသဘောကျပြီဆိုပါတော့လက်ခံတယ်ဆိုပါတော့အဲသူ့မိသူ့ဖလည်းရိတ်မိသွားတယ်ပြီးသွားတယ်ဟင်ဒိုမီဒိုဖာလည်းရိတ်မိသွားတယ်ပြီးသွားတယ်အဲ့တော့ဟိုဘက်ကလည်းသဘောမတူဘူးဘယ်လိုစားမျိုးဘယ်ငယ်စားမျိုးဒီဘက်ကလည်းသဘောမတူဘူးဟုတ်ကလားဗျာနှစ်ဖက်လုံးကသဘောမတူဘူးနောက်ဆုံးမှာဟာဟာဟင်ဘယ်လိုရဲသလားမရဲဘူးလားရဲပါဗျာဟာရဲလားဗျာ အဲတော်တိုင်းခမရအဲ့လောက်ရဲရင်ဟိုသူ့မောင်သူ့ဖားရညီနေမနေနဲ့ဓာချင်းချင်းနဲ့လာရဲလာကြည့်ဟုတ်ကလားဟင်ဘယ်လိုကြီးကိုဘယ်နဲ့ကြီးကိုနဲ့တခါတည်းဓာချင်းချင်းနဲ့နောက်ဆုံးဟာရဲလိုက်တာဗျာဟင်ရဲလိုက်တာဗျာဟင်အဲ့လိုဒုတ်ကျင်းဓာချင်းဟိုလည်းကျင်းနေတယ်ဟုတ်ကလားတော်နေခမရတို့ပဲကျင်းတယ်လို့ဟိုလည်းနင်းအနေမတလို့နင်းအထိုင်မတလို့နဲ့ဟိုလည်း သူတို့ပဲလည်းဖိမှာပဲဟင်မိဘကလည်းသမီးဖိမှာပဲဟုတ်ကလားမောင်လေးဖားရလည်းသူတို့နှမဟင်သူတို့မှဖိမှာပဲအဲ့တော့ဟိုကလည်းစိတ်မချမ်းသာဘူးအဲ့တော့ဟိုညပဲချင်းပဲချင်းလာခဲ့ပါထွင်းညာဟင်ဟိုကလည်းဒုဒုနဲ့ကိုဆင်းနေဆောင်နေတယ်လာပါစေလာရင်တော့ဒီကောက်ဟင်ဒီကောက်တော့ပဲနေနေဟိုကလည်းဟင်သိချလိုက်တာအခုတော့ဟိုကဟင်ဟင်အဲ့ဒီကြတော့ဟိုကလည်း ဟိုကြာတော့စိတ်ကြီးတော့ထွက်ပေါက်ကြနေပြီလာပြီးဘယ်ချိန်ခေါ်လှဲ့ပါလို့ပြောမယ်နောက်ဆုံးလားဟင်ဟင်ခေါ်ကလာနိုးပါရင်ခဏသိနေဟာသေပါသေးဟုတ်ကလားဗျာလောက်ရမယ်ဒီဥပုသ္စာခင်ဗျာခင်ဗျာတယောက်နေမှာပါတို့ကျန်တဲ့ယောဂီတွေကတော့ဟိုနောက်ဆုံးမှာမဟုတ်လားဟင် အိုးတယောက်ကြီးခက်ခက်ခဲမလုပ်တော့ဘူးဗျာတမ်းမယ်ဟုတ်ကလားဟင်မရခြင်းနေဒီလိုပဲလားတန်တဲ့ယောဂီတွေကမဟုတ်ဘူးအာသူကအာဥဖိုးစားမကကြီးလည်းမော်ပေးကိုမှာဗလားဟောလည်းမဟုတ်ဘူးတဲ့ထုတ်ဘူးတဲ့ဟင်ဟင်အဲ့ဒါကြတော့အသေးခံပြီးတော့ကိုပဲနဲ့တော့ဟိဟင်သိခြင်းသိပသိယုံကြည်သလောက်ရဲတင်းလာတယ်အဲ့တော့ယုံကြည်ချက်နဲ့ရဲတင်းချက်ဟာတတွဲတဲ့ဆိုတော့ခဏဒီလောက်ကိုသဘောပေါက်ပါဟုတ်ကလားဟိ အဲ့တော့တို့ပါတော့ဟဲ့မရဘူးတော့ကလည်းဒီဘုံ၅ရောက်ခေါ်ပိုးရတာပါပဲဟုတ်ကဲ့ဒီတိုင်းနဲ့စီပွားရေးရှာတော့ဟောဒီဘုံမပါပဲရခလားဒီစီပွားလဲယုံကြည်မှရတဲ့လားအဲ့တော့တခြားလောကီကိစ္စတွေဘာလို့လို့ဒီဘုံမပါပဲပြီးတာမပြီးပါဘူးဗျာအဲဒီဘုံပါမပြီးဟုတ်ကလားယုံကြည်မှရတဲ့ပြီးဟုတ်ကလားရတဲ့ရင်ဟိုဘက်ကတတိယလည်းပါတော့မှာပဲတမာရီလည်းပါတော့မှာပဲပညာလည်းပါတော့မှာပါပဲဟိုသုံးခုကပြီးတော့ဘီဥဆိုင်နေကြမလို့ပါဘူး အရေးကြီးတာယုံကြည်မှုနဲ့ရည်တည်မှုထင်တယ်ဒါနှစ်ခုရှိလာရင်ဟိုဘက်ကျန်ရတာဟိုအလိုလိုလိုက်ပါမှာပဲဟုတ်ကလားဗျာအဲ့တော့ခင်ဗျားတို့တရားအားထုတ်ရတာလွယ်ပါဗျာမရဖို့ဘုံ၅ယောက်ဒီခေါ်ပြီးခိုင်းလိုက်ရုံပါဟုတ်ဟင်ဟင်ဟိုမရဖို့တော့ဘုံ၅ယောက်မရှိဘူးလားလာကြောင်းကွာငါကြည့်တော့မနိုင်မင်းတို့၅ယောက်ဟင်ဟင်ဟင်မရဖို့တော့ဘိုးလေးကိုဒီတရားပို့တော့ဟောပြန်ခေါ်အောင်ပါဟင် ပြန်ခေါ်အောင်ပါတယ်ပြန်ခေါ်အောင်ပါတယ်ခမရခမရဘာဟိုအတားကြတော့ဟိုဘာလာဆိုအတားကြတော့ဘယ်လိုဒီအိမ်ထားတဲ့သူများဖို့မှာဆိုလို့တဲ့အတားကြခဏယူလာတာမဟုတ်လားမှန်ပါဗျာယူလာဘူကြတော့ပြန်ခေါ်အောင်ပါဘယ်လိုတော့မြားဒါပြင်ကဲဟိုဟိုအတားနဲ့ဟိုအသွားကိုဘသူအာကိုနေတယ်ဟာဟုတ်ကလား အသားကြတော့နေရာတကပါလာတာတင်ဟိပယ်သွားသွားပြီးအသားခေါ်လာတာအဲရိတ်တာသွားတာတော့ခင်ဗျားတို့အသားကြီးယူလာယူလာအဲဘူကြတော့ပဲနေတော့အသွားကြတော့ဘာဖြစ်လို့တော့ဘာဖြစ်လို့တော့အာလုတ်ကြောမဲဟိတိုင်းခင်ဗျားတို့ရိတ်တာတဲ့လာတာဟိုသွားမလို့လာတာလားတားမလို့လာတာလားဘယ်လိုဟုတ်ပါဘူးဗျာကျုပ်ကတော့တားမလို့လာတာလို့ကြားတာပါပဲ ဟင်ဟင်ဟောအဲ့တော့တို့ဒီအင်အား၅ပါးဒါခဏတို့လက်ထဲရှိပြီးသားပဲမဟုတ်လားမရှိတာလားရှိပြီးသားမသုံးတာပဲရှိသေးအဲ့တော့ဒီအားမှမပါလို့ကတော့ယောဂီကိုအဲ့ဒီဇံကိုရှေ့တိုးမှာမဟုတ်ဘူးဟုတ်ကလားဗျာအဲ့တော့ဒီဇံရဲ့အတော်တိုးခြင်းဟုတ်ကလားဇံဆိုတာလည်းဒီကိရိတာရှုံးနေပြီးသွားတာပြောတာထင်ပါတယ် ဟိုမက်ကင်လို့ခေါ်တဲ့မက်ကင်ရင်ကြီးဒီဖြစ်ပျက်ပေါ်ကနေပြီးတော့ဟိုမက်ကင်ရင်ကလည်းပွားမှာတယ်လေသံဃာကောတို့ယောဂီတို့ရှုခွက်တဲ့တွေ့နေတဲ့ဖြစ်ပျက်ဆိုတဲ့ဒီပရမလန်းပေါ်ကပွားမှာတယ်လေအဲ့တော့မက်ကင်ရင်သွားခြင်းရောဒီအားမပါဘဲနဲ့သွားလို့ရမလားအဲ့မရဘူးအဲ့တော့ယောဂီတို့ဘက်ကပါလို့အပါတော့အဲ့ဒီယောဂီတို့လက်ထက်ရှိနေတဲ့အာဒီကိုထောက်သုံးဖို့ဒါရရည်ကြီးဒါကိုပဲအာထုတ်ပါလို့ပြောတာတယ်ဟုတ်ကလားဟင် ခင်ဗျားတို့ကိုယ်တိုင်ကဘယ်လိုပြောတော့ဟိုရွာကလာတော့ကဟင်အားထုတ်လို့လာတာကိုဒီလိုပြောလားဘယ်လိုပြောတော့ဟင်းအားထုတ်လို့ဒီဒီအာဘယ်ညသွားထုတ်လိုက်တာတော့ခင်ဗျာအာကြီးอ่ะဟင်းဘယ်ထုတ်ွဲနေတာတော့ထုတ်ခေရောမယ်ဗျာဘယ်သွားထုတ်တော့ဘယ်လိုဗျာ အာအိမ်မှာတော့အထုတ်ကြတယ်ခဏမဟုတ်တာတော့လုပ်ကြောပဲခင်ဗျာကျော်တော့ခင်ဗျားတို့အားထုတ်မလို့လို့ပြောတာအားထုတ်မလို့ဆိုဒီအားတွေထုတ်သုံးတာပြောတာဟုတ်ကလားဟင်ဒီယုံကြည်ချက်အားဒါစိတ်အားတွေထင်တယ်ဟဲ့စိတ်ဓာတ်တတိထင်တယ်ဟင်ဟုတ်ကလားဟဲ့ဒါစိတ်ဓာတ်တတိကိုပဲအင်အားလို့ပြောတာမဟုတ်လားအဲ့တော့ယုံကြည်ချက်အားဟုတ်ကလားဗျာပြီးတော့ရဲတင်မှုအားတို့နှစ်ခုအရေးကြီးဆုံးပဲဒီနှစ်ခုတောင်ယုံကြည်ရင်ရဲတင်မှာပါပဲ ယုံကြည်မှုတစ်ခုကအရေးကြီးဆုံးထင်တယ်ဟင်ယုံကြည်မှုအားအရေးကြီးဆုံးကြာဟုတ်ကလားအဲ့တော့တို့ကိုကိုကိုမယုံလို့ရှိရင်သူများနဲ့တည့်ပြိုင်ပါဟင်ဟုတ်ကလားဟိဟိုရှိရှိကဘုရားရှင်ကြီးဟောမရှိဘူးလားဟိဟင်ဘုရားရှင်ရဲ့နောက်ကနေပြီးဖျားပေးတဲ့ဤတိုင်းလိုက်သွားတဲ့အရိယာရှင်သခင်တွေရောမရှိဘူးလားဟိသူတို့လည်းပဲဟုတ်ကလားပြီးရုံနဲ့ဒီနံ ဒီလိုဒုက္ခခံပြီးအောင်ကြယူသွားတာဒီလိုတက်ပြန်လိုက်ရင်တို့ယုံကြည်ချက်ကိုတင်းမလားဟုတ်လားဟုတ်ခလားကိုကြည့်မနိုင်လို့ရှိရင်အထက်နဲ့တက်ပြန်ပြီးပါဟုတ်ခလားကြည်ကြည်ဖရာရှင်နဲ့အရိယာများကောဟုတ်လားဒီရုပ်နဲ့ဒီနာဒီလိုပဲဒုက္ခခံပြီးတော့အောင်ကြရအောင်ယူသွားပြီဟုတ်ခလားအဲ့တော့တို့ကဒီရုပ်နဲ့ဒီနာဒီလိုဒုက္ခခံရမှာတော့မဟုတ်လားဟုတ်ခလားအဲ့တော့တို့ဒုက္ခခံတော့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်ဟာ ဘယ်ယုံကြည်ချက်ကိုရှိရှိကိုကောငဲ့သလားဟိစိတ်ကိုကောညာသလားကိုလည်းမငဲ့ဘူးစိတ်လည်းမညာဘူးဟုတ်ကလားတို့ခုနကတတ်သားဆယောက်တဲကအစွာဆုံးသူလာတယ်ရတရားရှိတတ်ကြဖြစ်မှာမဟုတ်ဘူးလားအဲ့တော့တတ်ကြဖြစ်ခြင်းတဲ့ပုဂ္ဂိုလ်လည်းကိုလည်းမညာပါဘူးစိတ်လည်းမညာပါဘူးအဲ့လိုကိုလုံနိုင်မှရတာထင်တယ်ဟိဟုတ်ကလားဗျာရှည်ရှည်လောင်းတော်များလဲဒီလိုလှုပ်ပြီးဒီလိုအောင်ချက်ရပါသေးတာဟုတ်ကလား ငါလည်းပဲဒီလိုလုပ်ရင်ဘာလို့မရရမလဲဒီလောက်တော့ယုံကြည်ချက်ကလေးတင်းပေးပါကဲနာကြစို့